သာသနာတော်နှစ်2565နှစ်ကောဇာတက္ကရီ1383ခုနှစ်ပြာသူလာပြီကျော်9ရက်2022ခုနှစ်ဇန်နဝါရီလ25ရက်အင်္ဂါနေ့၌အွန်လိုင်းမှာဟောကြားအပ်သောမြတ်ဖရာနှင့်မန္တသာ အပိုင်း3တရားဒေသနာတော်အခွင့်အရေးသာသလူ ဝတ္တဝတိနတ်ပြည်ကမနတသားဟာမြတ်စွာဘုရားကိုမျိုးမျိုးအနှောက်ယှက်ပေးခဲ့တယ်တသက်တာလုံးဆိုသလိုပဲဘုရားကိုလာရောက်ပြီးတော့နှောက်ယှက်တယ်ဒီကနေ့သဗ္ဗတုတ်တံမှာတော့ရသော်ဗျာဟာ ရာဇဂုမြို့ဝေလူဝန်ကျောင်းတော်မှာတရင်သုံးနေထိုင်တဲ့အချိန်ဖြစ်တယ်ဝေလူဝန်ဥယျာဉ်ကြီးကိုကလန္တကနိဝပါလို့စပေမှာသုံးတယ်ကလန္တကဆိုတာရှင်းနဲ့နိဝပါဆိုတာအစာကျွေးတာရှင်းနဲ့တို့ကို အစာကျွေးရဖြစ်တဲ့ဝေလူဝန်ဥယျာဉ်ကြီးမှာ မြတ်စွာဘုရားတရင်တောင်းနေတဲ့အဲ့တော့ဝေလူမဥယင်ကဘုရင်ဆက်ဆက်ကပိုင်းလာတဲ့ဥယင်ဖြစ်တာပေါ့ရှေးတဲ့ကဥယင်ရှိတဲ့သဘောပေါ့ရာဇဂျိုမြို့ဆိုတာလဲတကယ်မြို့ဟောင်းကြီးပဲမန္တတုစัจ जा မင်းကြီးလက်ထက်ကလေးကမြို့အဖြစ်တည်ထောင်လာတယ်တကယ်မြို့ဟောင်းကြီးပေါ့ အိန္ဒိယနိုင်ငံမှာမြို့ဟောင်းတွေကအများကြီးရှိတယ်။ပါရဏသီဆိုတာလည်းတကယ်မြို့ဟောင်းကြီးပဲခဏအထိပဲပါရဏသီပဲ။အာ90ဇတိတွေမှာလည်းပဲပါရဏသီပဲ။ဒီရာဇဂျုမြို့ဆိုတာကလည်းပဲဖះလောင်းတော့မန္တာတုစัจ जा မင်းကြီးဖြစ်တုန်းကတည်းကမြို့ပြတီထောင်ခဲ့တဲ့ရာဇဂျုမြို့အခုလည်းရာဇကဟပဲနော် ဒါတယုလို့ခေါ်နေကြတယ်အဲ့တော့ဒီဥယျာဉ်ကြီးကလည်းရှေးဟောင်းဥယျာဉ်လို့ပဲပြောမှာဖြစ်တယ်ဝေလို့ဥယျာဉ်ကြီးကိုကလန္တကနိဝပရှင်နေတို့ယစာကျွေးရဖြစ်တဲ့ဝေလူဝန်တို့ဘာကြောင့်ဒီနာမည်ထပ်ပြီးတော့တိုးထားတယ်လို့ဆိုရင် ရာဇဂြိုလ်မြို့မှာအုပ်စိုးတဲ့ဘုရင်တစ်ပါးလက်ထက်မှာဘုရင်ဆိုတာယမယံကဥယျာဉ်နေထွက်ပြီးတော့ပန်းဖြေလေးရှိကြတယ်တရက်မှာအဲ့ဒီဘုရင်ကြီးကဝေလူဝင်နဲ့ရောက်တဲ့အခါတစ်ပင်အောက်မှာအယပူမှုနဲ့အိပ်ပျော်သွားတယ် ရဲ့သေးတာတောက်စားမူရစ်ပြီးတော့အဲ့ဒီမှာအိပ်ပျော်သွားတော့ဘီရဲ့အချာရနေကဘီကြီးအိပ်နေပြီချိန်ဆက်နေပြီဆိုပြီးတော့အနိပဝဉ္ဇဉ်ဟိုနာဒီနာလှဲ့လှဲ့ပြီးတော့ကြည်နေတဲ့အချိန်မှာဘီစားထားတဲ့စားကျွင်းစားကြံတွေတို့ပျော်ပွဲစားထားတဲ့စားအသောက်တွေတို့ဘီကြီးနဲ့အတူတောက်ထားတဲ့ သေအရက်နတ်နေတို့ကြောင့်တွင်နဲ့မွေဟောက်ကြီးတကောင်ထွက်လာတယ်တဲ့မွေဟောက်ကြီးတကောင်ထွက်လာပြီးတော့ဘယင်းနာထီအောင်ရောက်လာတော့အဲ့ဒီချိန်မှာအဲ့ဒီတစ်ပင်ပေါ်မှာရှိတဲ့ရှင့်ကနေပြီးတော့ပြင်းဆင်းလာပြီးတော့ဘယင်းနာမှာရှင့်ကအော်လိုက်အော်တာအော်တော့ဘယင်းကြီးကနှိုးသွားအကယ်၍ဘယင်းမနှိုးဆိုလို့ရှိရင်တော့ ဘယင်းကြီးကအဲ့ဒီတော့မွေဟောက်အကြိုက်ခံခြင်းခံရမှာပေါ့နော်မွေဟောက်ကနာနာလာတဲ့အချိန်မှာ ရှင်းနဲ့ကအော်လိုက်တော့ရှင်းတန်ဆိုတာလဲစဉ်းစားကြည့်လေဆူတဲ့သူကလဲသူကြောက်လို့ရှိရင်လန့်အော်တဲ့အတန်ကတခါတည်းမဟုတ်ဘူးသူကဆက်တိုက်ထွက်ပေါ်နေအဲ့တော့ဘယင်းကြီးကနိုးသွားတဲ့အခါလှုပ်လိုက်တော့မွေဟောက်ကြီးကနောက်ပြန်ဆုတ်သွား အဲ့ဒါကိုဘီရင်ကြီးကမြင်လိုက်တော့အော်ဒီရှင်းဒီရှင်းလေးကြောင့်ငါအသက်ရှည်ရတယ်ဆိုပြီးတော့အဲ့ဒီနေရာနေစပြီးပုံမှန်အဲ့ဒီဥယျာဉ်ထဲမှာရှင်းတဲ့တွေကိုစာကျွေးလာခဲ့တာအစင်လာတရားဖြစ်သွားတယ်ပေါ့ဒါကြောင့်မို့ပါဠိစာပေမှာ ရာဇကဟေဝိဟရတိဝေလူဝနေကလနကနိဝပေရာဇဂျုံမြို့ ရှင်းတဲ့တွေကိုအစာကျွေးရဖြစ်တဲ့ဝေလူဥယျာဉ်မှာရသဗျာသရင်သုံးနေတယ်အဲ့ဒီသရင်သုံးနေစဉ်အဖြစ်ပြက်တွေကမျိုးစုံရှိတယ်ပေါ့အခုကမနတနဲ့ပတ်သက်တဲ့အဖြစ်ပြက်တစ်ခုကိုပြောမလို့အဲ့ဒီဥယျာဉ်ဝေလူဥယျာဉ်ထဲမှာသရင်သုံးနေတဲ့ချိန်ညမိုးကြီးမောက်မိုက်နေလို့အမောင်နဲ့ရောက်တဲ့အချိန်မှာ မြတ်စွာဘုရားဟာလွင်မြင်ထွက်ပြီးတော့ထိုင်တယ်။ကျောင်းထဲကနေထွက်လာပြီးတော့လင်းမြင်မှထိုင်နေတယ်။အဲ့တော့ထိုင်နေတဲ့အချိန်မှာဒေဝစဧကမေကံဖုတာရတည်တယ်။မိုးလေးကလည်းတဘောဘောကျနေတယ်။တော့မိုးရသည်ပဲဖြစ်လိမ့်မယ်ပေါ့အဲ့ဒီအချိန်မှာ။မိုးလေးကလည်းတဘောဘောကျနေတဲ့အချိန်။အဲ့တော့အမြဲအေးမြမယ်ပေါ့ ပူတဲ့အချိန်လည်းဖြစ်နိုင်တယ်ပူတဲ့အချိန်ဖြစ်လို့မိုးရီကတပေါက်တပေါက်ကျနေတဲ့အချိန်လေးမှာအဲ့ဒီအချိန်မှာစိတ်ယုံမှရှိတဲ့မနတဟာမြတ်စွာဘုရားကို6လမ်းမှုဆိုပြီးဝေကြီးတကောင်အသင်ဖန်ဆင်းလာခဲ့မဟန္တံတပ္ပရာဇဝဏ္ဏဖိနေမိနေတော မနတသားကသူ့ကိုယ်သူရုပ်ပြောင်းရုပ်လွဲလုံးလိုက်တယ်မွေဟောက်ကြီးပုံစံတပ္ပရာဇနော်မွေဟောက်ကြီးပုံစံဖန်ဆင်းလိုက်တယ်ဖန်ဆင်းပြီးတော့ရသော်ဘုရားထိုင်းနေတဲ့ဘက်ကိုတရွေ့ရွေ့နဲ့ချင်းကပ်လာတယ်အဲ့တော့မောင်းနေတဲ့အချိန်မှာမွေကြီးကနာနာရောက်လာတဲ့ဆိုတော့ တာမန်ပုဂ္ဂိုလ်ဆိုရင်တော့အမတန်ကြောက်စရာကြီးပေါ့နော်မူကြီးကတဖြည်းဖြည်းနာနာရောက်လာတယ်အဲ့တော့မြတ်စွာဘုရားရောက်လာတာအဲ့တော့သူ့ရဲ့ဗပြင်းကြီးကဘုရားနာရောက်တဲ့အခါကျတော့ဗပြင်းကြီးထောက်လိုက်တယ်အဲ့တော့မွေဟောက်ဆိုတာခေါင်းထောင်လိုက်တာနဲ့သူ့ရဲ့ခေါင်းကြီးကပြားချသွားပြီဗပြင်းကြီးဖြစ်တယ်အဲ့ဒါဘယ်လောက်ရှိတော့ဆိုရင် သွန်ထိကကိလေသာဖြာကြီးလောက်ရှိတယ်လို့ပြောတာအယသမားတွေအယဲကျုပ်ဖို့ဆံမုတ်နေဖြတ်နဲ့ဖြတ်ပြီးတော့လှမ်းနဲ့ဖြာကြီးလောက်ရှိတယ်တဲ့နောက်သူ့ရဲ့မျက်လုံးကြီးတစ်လုံးတစ်လုံးကဘယ်လောက်ရှိတော့ဆိုရင်ကောသရဘယင်ကြီး၃နဲ့ ခြေခွက်ပမာဏရှိတယ်ဆိုဘီအညီသုံးပြုတဲ့ခြေခွက်ကြီးတွေကကြီးကြီးတွေပေါ့ကောသရမင်းကအစားလဲကြီးတော့သူခြေခွက်ကြီးကလည်းကြီးဖို့ရတယ်အဲ့ဒီခြေခွက်ကြီးပမာဏမျက်လုံးကြီးတစ်လုံးတစ်လုံးဟာအဲ့လိုသရရှိတယ်တဲ့မွေးဆိုတာက ရှာကိုအပြစ်မဲ့အမြဲထုတ်တာတော့မဟုတ် ထုတ်လိုက်သွင်းလိုက်ထုတ်လိုက်သွင်းလိုက်လောက်တာကိုသူကရှာထုတ်လို့ရအောင်ပါဇက်မဟာပဲနဲ့ရှာထုတ်လို့ရအောင်ရှာဝင်လိုက်ထုတ်လိုက်လို့ရအောင်မွေးပါဇက်မှာအဟာလေးအပေါက်ကလေးပါတယ်အဲ့ဒီကနေပြီးတော့ရှာကိုထုတ်တယ်သူသူရှာထုတ်လိုက်တဲ့ထုတ်လိုက်တိုင်းထုတ်လိုက်တယ်ဘာနဲ့တူတော့ဆိုလို့ရှိရင် ကောင်းကင်ဘုံကတစ်ချိန်ချင်းနဲ့လျှက်စီးလက်တယ်လို့ပဲတဲ့နော်ရှာထုတ်တဲ့အတန်ကလည်းအဲ့လိုအတန်ဖြစ်လာတယ်မွေးဆိုတာကတရှူးရှူးနဲ့အသက်ရှူတာကလည်းပဲဖားဖို့ကဖားဖို့ကိုဆွဲလိုက်တဲ့အခါမှာ တဟူးဟူးလေထွက်လာသလိုပဲသူ့ရဲ့အသက်ရှူတဲ့ရွှီရွှီဆိုတဲ့အတန်ကလည်းပဲကြားလိုက်ရတယ်အဲ့တော့မြတ်စွာဘုရားကို လာပြီးတော့ကြောက်လန့်အောင်လုပ်တာဖះနာမွေကြီးရောက်တယ်မွေတန်ကြီးကလည်းကြားတယ်မျက်လုံးကြီးကလည်းအကြီးကြီးနော်ပပြင်းကြီးကလည်းထောင်းနေသေးတယ်မြတ်စွာဘုရားကိုအဲ့လိုလာပြီးတော့၆လန့်တာအဲ့ဒီခါမှာမြတ်စွာဘုရားက ဒါပဂရိမွေမဟုတ်ဘူးဆိုတာသိတဲ့အကြောင်းတုံ့ပြန်ပြီးတော့ပြောဆိုလိုက်တယ်ယောတုံညခေဟာနိသေဝတိတေယသောမူနိအတ္တတင်ညတော်တုံညခေဟာသာတိတ်ဆိတ်ငြိမ်သက်တဲ့လူသူမရှိတဲ့စိတ်ငြိမ်တဲ့အဆောက်အဦကိုဆိုလိုတယ်တုံညခေဟာ တိတ်ဆိတ်ငြိမ်တဲ့အဆောက်အဦတွေပေါ်မှာဖရာတို့ရဟန္တာတို့ဆိုတာတိတ်ဆိတ်ငြိမ်တဲ့အဆောက်အဦတွေမှာနေလေးရှိတယ်အဲ့တော့အတိညာထက်မြက်တဲ့သူတော်စင်သူတော်မြတ်ဖြစ်တဲ့မြတ်စွာဘုရား ဟာလည်းပဲလူသူတွေရှုရှက်မခတ်တဲ့တိတ်ဆိတ်ငြိမ်သက်တဲ့အဆောက်အဦမှာ ထိုင်ဖို့လမ်းလျှောက်ဖို့လျှောက်ဆက်ဖို့ဆိုတဲ့သုံးပြုတဲ့ရွယ်ချက်နဲ့အဲ့ဒီမှာနေထိုင်တယ်အဲ့ဆိုလိုတာအဆောက်အဦတဲ့ဝင်နေဆိုတာဟာဟိုညောင်းရင်လှဲရင်လဲမယ်ထိုင်မယ်ဒီရွယ်ချက်တွေနဲ့ပဲလေထိုင်မယ်လှဲမယ်အိပ်မယ်အဲ့ဒီလိုရွယ်ချက်နဲ့တိတ်ဆိတ်ငြိမ်သက်တဲ့တူတဲ့နေရတဲ့အဆောက်အဦတဲ့ကို ခန္ဓာကိုယ်စောင့်စည်းတတ်တဲ့ပညာရှိပုဂ္ဂိုလ်တွေဟာအဲ့လိုဆောက်ဥမျိုးတွေကိုသုံးပြုတယ်အဲ့တော့မြတ်စွာဘုရားလူသူတွေရှုပ်ထွေးမှုမရှိတဲ့တိတ်ဆိတ်ငြိမ်သက်တဲ့ဘယ်သူမှမနေတဲ့ဆောက်ဥမျိုးတွေမှာနေထိုင်တာဖြစ်တယ်အဲ့လိုတယောက်တည်းနေလို့ကိုယ့်ကနေတာလားဆိုတော့မဟုတ်ဘူးအတ္တတင်ညတော်ကိုယ့်ရဲ့ခန္ဓာကိုယ် သို့သို့တိတ်တိတ်လက်လှုပ်တာခြေလှုပ်တာမရှိဘူးငြိမ်ငြိမ်သက်သက်နဲ့တရားနှလုံးသွင်းတရားကို ရှုမှတ်ပြီးတော့နေတာဖြစ်တယ်အဲ့လိုနေတဲ့အခါမှာဝေါသစ္စစရိယတထသောပฏิရူပံဟိတထဝိရိတတံအနေထိုင်အနေထိုင်နေငြိမ်သက်တာမဟုတ်ဘူးခန္ဓာကိုယ်ကိုလည်းပဲ တွေ့တာမှုမရှိပဲနဲ့ခန္ဓာကိုယ်ပေါ်မှာတွေ့တာတဲ့တဏှာကိုလည်းပဲဆုံးလွတ်တယ်ခန္ဓာကိုယ်ကြီးကိုဆုံးလွတ်ထားပြီးသားဖြစ်တယ်အဲ့တော့မဆုံးလွတ်တဲ့ပုဂ္ဂိုလ်ဟာတိတ်ဆိတ်ငြိမ်သက်တဲ့နေရာနေနိုင်မှာမဟုတ်ဘူးလူဆိုတာတယောက်တည်းနေတဲ့အခါကျတော့လုံးလိဖြစ်လာတယ်နော်လုံးလိဖြစ်လာတယ်ကြောက်ရင်လည်းကြောက်တယ်ခန္ဓာကြောက်တယ်ဆိုတာကိုယ်ကိုယ်တစုံတစ်ခုကအန္တရာယ်ပေးမှဆိုလို့ကြောက်တာလေ တယောက်တည်းတိတ်ဆိတ်ငြိမ်သက်ပြီဆိုရင်သူကကြောက်စိတ်ဝင်လာတယ်အဲ့တော့မြတ်စွာဘုရားတို့လို့သူတော်ကောင်းတွေကြတော့တိတ်ဆိတ်လေသဘောကျလိမ့်မယ်ဘာလို့လို့ဆိုသူတို့ခန္ဓာကိုယ်နဲ့ပတ်သက်ပြီးဆွတ်လွတ်ထားတာသူတို့ခန္ဓာကိုယ်ဘာဖြစ်မှာဆိုတာဘယ်တော့မှတွေးပူတာမဟုတ်ဘူးအဲ့လိုတွေးမပူတာဘာဖြစ်လို့တော့ဆိုခန္ဓာကိုယ်ပေါ်မှာတွေ့တာမှုမရှိလို့ပဲကြောက်တယ်ဆိုတဲ့လူကတွေ့တာလို့ကြောက်တာလေ ငါမြအန္တရာယ်ပြုမှလားတရေကြီးကမြလား6မှလားတစီကြီးကမြ6မှလားအဲ့နေတို့မူရမြလားလုံးမှလား ਨੇ အခန္ဓာကိုယ်ပေါ်မှာတွေ့တာမှုမရှိလို့ကိလေသာတွေကိုဆွန့်လွတ်ထားတဲ့ပုဂ္ဂိုလ်တယောက်ဟာခန္ဓာကိုယ်အတွက်ကြောင်းကြဆိုးရိမ်မှု မရှိဘူးမရှိသည့်အတွက်ကြောင့်ဘယ်နေရာနေရာနေရာစိတ်နှလုံးအေးချမ်းမှုရှိတယ်လို့ဆိုလို့ဒါကြောင့်ဝေါသစ္စစရိယတထသော ပฏิရူပံဟိတထဝိတတတံအဲ့လိုကိုယ်ခန္ဓာပေါ်မှာတွေ့တာငဲကွက်မှု မရှိဘဲနဲ့ဆွန့်လွတ်ထားတဲ့ပုဂ္ဂိုလ်တယောက်ဖို့အဲ့ဒီလိုတိတ်ဆိတ်နေတတ်တဲ့အဆောက်အဦတွေနေရာမျိုးတွေဟာတိတ်ပြီးတော့တင့်တော်တဲ့နေရာတွေဖြစ်တယ်ပေါ့ဒါမျိုးကိုရှာကြံပြီးတော့နေတာအဲ့တော့ဒီလိုနေရာမျိုးကိုလာပြီးတော့၆လှမ်းလို့တော့အလကားပဲပေါ့ရသော်ဗျာ မကြောက်လို့ပဲဒီမှာလာနေတာဆိုဒါကိုမနက်ကလာဆက်အဲ့တော့ရမှာနေတယ်ဆိုတာဟာကြောက်စရာတွေမရှိရလားဆိုရှိတယ်စရကဘဟုပေရဝဘဟုတဲ့စရကဘဟုဆိုတာတက်ရှိတော်ရင်တရားတွေအန္တရာယ်ပေးနိုင်တဲ့ရှင်သေးတို့ကြားတွေတို့ကြက်တစ်တွေတို့ တော်ရဲပါဆိုရင်ဒီကောင်းတွေကလည်းရှိအဲ့ဒီကောင်းတွေကတနေရာနဲ့နေတာမဟုတ်လျှောက်သွားတာနော်လျှောက်သွားနေတာမွေတွေကလည်းလျှောက်သွားနေတယ်ကင်းတွေကလည်းလျှောက်သွားနေတယ်လူကိုအန္တရာယ်ပြုမဲ့ကောင်းတွေကလည်းတော်ရဲမှာဆိုတာအများကြီးပဲတဲ့လှုပ်ရှားသွားလာနေတဲ့တ attva တွေကအများကြီးဘေရဝပဟုတော်ရဲမှာဆိုရင်ညခါမှာဆိုကြောက်စရာတွေကလည်းတအားများတယ် အတံမလန်တွေကလည်းကြောက်စရာတွေကြီးပဲလေတိုက်တဲ့တန်လည်းကြောက်စရာပဲငှက်တွေအော်တဲ့တန်လည်းကြောက်စရာကောင်းတယ်တကယ်ကြောက်စရာကောင်းတာငယ်ငယ်တုန်းကတော့ကုတ်ကလူးတို့ဓီးထုတ်တို့အော်လို့ရှိရင်တော်တော်ကြောက်တာအဲ့ဒီကုတ်ကလူးတွေဓီးထုတ်တွေအခုတော့ဘယ်ရောက်ကုန်တယ်မသိဘူးကြားဘူးတယ်အဲ့ဒါငယ်ငယ်တုန်းကတော့ညတဲ့ကောင်မှတရေနှုတ်တဲ့အချိန်မှာ ကုတ်ကလူးကအော်ရာတွေကြားခဲ့ဘူးလေငယ်တော့ရွာတွေတဲ့တောင်ဝင်းအော်တဲ့ဒီကောက်တွေကရှိတယ်ခုတော့မရှိတော့ဘူးငယ်တော့တောရွာတွေပါရှိတယ်အဲ့တော့လက်ပတ်မင်းကြီးတွေဘောပါဆိုလင်းနာငှက်ကြီးတွေဟာဒီတိုင်းနားနေကြတာလင်းနာဆိုတဲ့ကောင်ကြည်တွေခွေးတွေကောင်ပုတ်စားတဲ့ကောင်ကြောက်မဲ့ဖွဲ့ရပါလက်ပတ်မင်းနဲ့လင်းနာငှက်စားရှေ့ကတော့တွဲဖက်ပြီးတော့နေတာနော် စကိုင်းကျောင်းသူဘောရကျောင်းတဲ့ကစားတောင်မှကျောင်းရဲ့တောင်ဘက်မှာလုံတော်ကြီးဖရာခုခေတ်တဲ့ယရဏဂိရိဘွဲတော်ကယရဏဂိရိဒါပေမဲ့လုံလုံးကြီးပုံသဏ္ဍာန်ရှိလို့လုံတော်ကြီးဖရာဆိုတာအဲ့ဖရာပေါ်မှာလဲလင်းနာကြီးတွေနားနေတာတွေ့ခဲ့ဘူးတယ်ငယ်တော့အဲ့ဒီပဲခွေးသိကောင်ကိုလာပစ်ထားလို့ရှိရင်သူတို့အတွက်ဒါအစာအာဟာရပဲလာပစ်ထားတဲ့ခွေးသိကောင်ပုဂ္ဂိုလ်ဆင်းပြီးတော့စားတာလင်းနာတယ် နေခါမှဆိုမြင်နေတာပဲသူတို့ခွေးတွေကောင်မှုစားနေတာတွေရောအကုန်လုံးတော့နောက်ပိုင်းမှာတော့လင်းနာငှက်တရားပမပြိမှာပျောက်တော့ဖြစ်သွားအရင်ကအမတန်ပေါ်တယ်။ဘာကြောင့်ပျောက်သွားတာတော့ဆိုပမပြိမှာချီမြင်ဝါစီမံကိန်းဆိုတာလှုပ်လိုက်ပြီးတော့ဝါစေးဆိုတဲ့ပုဒ်သက်စိတ်တွေတွင်လိုက်တာအဲ့ဒီအနေကြွက်တွေသေးတယ် ကြွက်သေးစားတဲ့ခွေးသေးတယ်ခွေးသေးစားတဲ့လရသေးတယ်အဲ့လိုဖြစ်တာဘုန်းကြီးတို့ငယ်စဉ်တုန်းကဒါလေးကိုမြင်ခဲ့ဘူးတယ်နော်ပေါ်မပေါ်အဲ့ဒီကောင်းတယ်အဲ့တော့ကုတ်ကလူတို့ဓိဒုတ်တို့ဆိုရက်ကောင်းလေညဆိုတော်တော်ကြောက်ဆရာကောင်းတာသူ့အတန်ကြီးတဲ့ကုတ်ကလူဆိုတဲ့ငှက်ကဒါသူ့ရဲ့ အတန်မြည်ကိုဆွဲပြီးတော့ကုတ်ကလူးလို့ခေါ်တာသူမြည်တဲ့အတန်ကြီးကအဲ့ဒီတန်ကြီးကုတ်ကုတ်ကုတ်ကနေလာတာသူကတခါတည်းတန်းမြည်တာမဟုတ်ဘူးဓိတုတ်ဆိုတဲ့ကောင်လဲအထီးနဲ့မှလာလို့ရှိရင်တကောင်ကပူစီ တကောင်ကဓိတုတ်လို့ဩတာသူတော့မြည်တန်ဆွဲငှက်တွေပေါ့ဟိုအော်အော်လို့ပေါ့ ။အော်လည်းပဲမိသားစွဲအနေနဲ့ခေါ်တာပဲ။အဲ့ဒါလို့ဘေရဝဘဟု တော်တဲ့ပါဆိုရင်ကြောက်เสียရတွေအများကြီးပဲ။ဒါရင်လားဆိုမဟုတ်ဘူး။တင့်ငုတ်တူတွေကလည်းကြောက်เสียရပဲ။တောင်ပိုးကြီးတွေကလည်းကြောက်เสียရပဲ။လွယ်ကြီးတွေကလည်းကြောက်เสียရပဲ။ညဆိုလို့ရှိရင်လေတင့်ငုတ်ကြီးကတရေကြီးထိုင်နေတယ်ထင်တယ် သင်္ကုတ်ကြီးမှောင်ထဲမှာဆိုရင်လှုပ်လှုပ်လှုပ်နဲ့တရားကြီးလို့အောင်မေးတယ်။လွယ်ကြီးတွေကလည်းမွေကြီးလို့စိတ်ကထင်ရတယ်။အဲ့လိုတော့တယ်ဆိုတာတဲ့စရကဘဟုလှဲ့လှဲ့သွားနေတဲ့တာရဲ့တရိษံတွေကလည်းအများကြီးတဲ့ဘေးဝါဘဟုကြောက်စရာတွေကလည်းအကုန်အများကြီးပဲတဲ့တော့တယ်မှာအထောဒန္တတရိတပဘဟု မှတ်တေချင်းတွေကလည်းပေါ်မှပေါ်မွေတို့ကင်းတွေကလည်းပေါ်မှပေါ်တော်ထဲမှာဆိုရင်အဲ့ဒီလိုတောနဲ့ကြီးထဲမှာ လူသူမရောက်တော့တရိษံနေကြီးစိုးနေတဲ့တောကြီးထဲမှာတိတ်ဆိတ်ငြိမ်သက်စွာတိတ္တပေရင်ဝါရဲအောက်မှာတရားဓမ္မနဲ့နေတဲ့ရသော်ဖရာတော်လုံးဝတောင်ကြက်သိမွေးခြင်းတောင်မထားဘူးတဲ့ကြောက်ဖို့နေနေသာသာထား လုံးဝကြက်သိမ်းမွေးကြီးမထဘူးလုံးဝကြောက်စိတ်မဖြစ်ဘူး။ဘာဖြစ်လို့မကြောက်တာတုံးဆိုရင်ပြောမယ်ဆိုရင်ဒေါသကြောက်တယ်ဆိုတာဒေါသကြောင့်ကြောက်တာဒေါသမရှိတော့လို့ဘာဖြစ်လို့ဒေါသမရှိတာတော့ဆိုလောဘမရှိတော့နော်လောဘနဲ့ဒေါသကလည်းတွဲဖက်နေတယ်လို့ပဲလောဘရှိရင်ဒေါသကလည်းဖြစ်တယ်ဒေါသဖြစ်ရင်ကြောက်တယ်တွေ့တမှုကိုအကြောင်းပြုပြီးတော့လေဒေါသဖြစ်တယ် အဲ့တော့ကိုယ့်ကိုယ်တွေ့တာမှုဆိုတာလည်းမရှိတော့တိတ်ဆိတ်ငြိမ်သက်တဲ့တောရရောက်ပေမဲ့လို့ဒီလိုကြောက်စရာတွေပေါ်များတဲ့တောကြီးထဲမှာတောင်းစိတ်နှလုံးဟာပျော်မွေ့တယ်မြတ်စွာဘုရားဘလောက်ဒီအောင်မကြောက်တာတော့ဆိုရင်ရှင်သေးလာလာကြားလာလာ ရွှေရှားတဲ့ကောင်တွေဘာတွေပဲလာခဲ့လာခဲ့မကြောက်ဘူးကြောက်စရာအတန်တွေဘလောက်ပဲပြေးပြေးမကြောက်ဘူး ကြောက်စိတ်မရှိဘူးအဲ့ဒါမပြောနဲ့တဲ့နှစ်ပံဖလေးရကောင်းကင်ကြီးပြုတ်အက်ကွဲသွားလဲမကြောက်ဘူးကောင်းကင်အက်တဲ့ဆိုတော့တင်စားသုံးတဲ့သဘောပေါ့မိုးချိန်တဲ့ကအဲ့တိုင်းပဲလေကောင်းကင်ကြီးကအက်ပြီးပြိုကွဲလာပဲပုံစံမျိုးပဲတစ်ချိန်ချင်းတတော်နှောင်းနဲ့ဖြစ်နေအဲ့ဒါအမှန်တော့ကောင်းကင်ပြုတ်အပ်တယ်ဆိုတာမိုးချိန်တဲ့အန်တွေကိုပြောတာမိုးချုံတဲ့အန်တွေကိုပြောတာ ပထဝီ14ရတယ်ငရင်လှုပ်ရင်လည်းမကြောက်ဘူးအငရင်လှုပ်ရင်ကြောက်ကြတယ်လေအလုံးမိုးချိန်ရင်လည်းကြောက်တာမိုးချိန်ရင်လည်းနေစားကိုမရှိဘူးကြောက်တယ်ဒီတန်ကြားနေကြောက်နေတာငရင်လှုပ်ရင်လည်းကြောက်တယ်ရသော်ဗျာကတော့နဗံဖလေးရမိုးရီချိန်ချင်းသလောက်ချိန်ပထဝီစရိယမြေကြီးလှုပ်ချင်သလောက်လှုပ်ငလျင်လှုပ်ချင်သလောက်လှုပ် သဗ္ဗေပိပါဏဥဒတန်တသေးယုံတကယ်တော့တရဝါရီမန္တမြဟာဒါတွေနဲ့ကြုံတွေ့လို့ရှင်ကြောက်တာမရှိမကြောက်ဖဲမနေကြဘူးလန့်သွားကြတယ်ဖြန့်ကြတယ်လန့်ဖြန့်ကြတယ်ကြောက်လန့်ကြတယ်တဲ့တန်လာပြီးစေဥရတိပကပ်ပေးုံရှင်ဝလှန်နဲ့စူးတောင်းမှပဲလှန်ကရင်ဝါကိုလာစူးတောင်းမှပဲ ဥပရိတုတာဏနာကရောတိဖုဒ္ဓါရသော်ဗျာဘယ်တော့မှအကာအကွယ်မရှာဘူးနော်ဒါတွေကြောက်ပြီးတော့အကာအကွယ်မရှာဘူးလို့ဆိုလို့တယ်ဥပမာကြားတန်ကြားလို့ကြောင်းထဲဝင်ပြေးတယ်လို့မရှိဘူးမိုးချုံတန်ကြားလို့ကြောက်ပြီးတော့ကြောင်းထဲဝင်သွားတယ်လို့မရှိဘူးထိုင်တဲ့နေရာတပြားသားမှမရွေဘူးလို့ဆိုလို့တယ်တိတ်ဆိတ်ငြိမ်သက်တဲ့နေရာမှာနေတယ်အဲ့ဒီ6လက်နဲ့ ကြောက်စီတတ်တဲ့အရာတွေကမြတ်စွာဘုရားကိုလုံးဝတုံလုံးစေတာမရှိလို့အကာအကွယ်ရှိမဲ့နေရာကိုဘယ်တော့မှမရှာဘူးတဲ့ကာကွယ်မှုလည်းဘယ်တော့မှမလုပ်ဘူးကြောက်မှမကြောက်တာလေမတုံမလှုပ်အဲ့လိုနေတယ်အဲ့လိုမြတ်စွာဘုရားကဖះဆိုတာကောင်းကင်ကြီးအကွဲပြီးတော့မိုးတွေချိန်ပါစေ ကရင်ပဲလှုပ်ပါစေတရဝရီအလုံးကတော့ကြောက်ကြမှာတဲ့ရှင်ဝါကိုလှန်နေပဲလှန်ကြီးကရင်ဝါမှာလာစူးဝင်ပါစေဥပတိဆိုတဲ့တရားတွေကြောင့်ဖျားတွေဆိုတာပေတော့မှပုံခိုရာကိုရှာမှာမဟုတ်ဘူးဘယ်တော့မှမရှာဘူးတဲ့ပုံခိုရာလုံးဝကြောက်လန့်မှုမရှိဘူးလို့ ဥပတိဆိုတာဘာကိုခေါ်တာတော့ဆိုခန္ဓာကိုလည်းဥပတိလို့ခေါ်တယ်ဒုက္ခရဲ့တရားဖြစ်သောကြောင့်ခန္ဓာကိလေသာကိုလည်းဥပတိလို့ခေါ်တယ်ဒုက္ခကိုဖြစ်စေတတ်တယ်အဘိသင်္ခါရဆိုတဲ့ကံတရားကိုလည်းဥပတိလို့ခေါ်တယ်ကာမဂုဏ်အာယုံ၅ပါးကိုကာမဂုဏ်ကိုလည်းဥပတိလို့ခေါ်တယ်ဥပတိ၄ပါးနော်ခန္ဓာဥပတိကိလေသာဥပတိ အဘိသင်္ခါရဥပရိကာမဂုဏဥပရိဥပရိ၄ပါအဲ့ဒီဥပရိတုဒါနာနာကရဏီဗုဒ္ဓခန္ဓုပရိသူခန္ဓာဆိုတဲ့ဥရိနဲ့ပတ်သက်ပြီးတော့ဘယ်တော့မှ အကာအဝယ်ကိုရှာမှာမဟုတ်ဘူးအကာအဝယ်ကိုလုံမှာမဟုတ်ဘူးဆိုတော့ဒီမွေကြီးကဒီမွေအောင်ဆောင်ပြီးတော့မြတ်စွာဘုရားကိုကြောက်အောင်လာလို့တာ သူ့ထင်ကတော့ဒီလို6လမ်းလိုက်ရင်ကြောင်းနဲ့ဝင်ပြေးလိုက်မယ်လို့ထင်မှာပေါ့မြတ်စွာဘုရားတုတ်တော့မလှုပ်အဲ့လိုမလှုပ်ပဲနဲ့အခုလို့တုံးပြန်ပြီးတော့ပြောလိုက်တာငါကြောက်အောင်လုပ်လို့မရဘူးမင်းကောင်းငင်ကြီးကွဲ့အပ်သွားပါစေမဟာပရိဝိပြေကြီးလှုပ်သွားပါစေကျန်တဲ့လူတွေကကြောက်ကောင်းကြောက်မှဖြစ်တော့လဲ ရှင်ဝါမှာလှန်ဆူးတာပဲဖြစ်ပါစေငါခန္ဓာနဲ့ပတ်သက်ပြီးတော့ငါကာကွယ်မှာမဟုတ်ဘူးဆိုတဲ့အကြောင်းမြတ်စွာဘုရားတုံ့ပြန်ပြောလိုက်တဲ့အခါမှာစိတ်ယုံမှာရှိတဲ့မနတ်ကြီးကသာနာတိမံပကဝါသာနာတိမံသူကတော်ရသော်ဗျာငါတိသွားပြီငါမှန်းတိသွားပြီသူကမွေအောင်ဆောင်လျှောက်တာ哦အဲ့တော့ဒါမွေမဟုတ်ဘူးမင်းဘယ်သူဆိုတာငါတိတယ်လို့ပြောလိုက်တော့ သူဟာစိတ်ပြက်လက်ပြက်နဲ့အဲ့ဒီနေရာမှာပဲပျောက်ကွယ်သွားတယ်တဲ့ဒါတညမှာအဲ့ဒီကိစ္စမျိုးကျုံလာခဲ့တယ်အဲ့တော့တစီခဏခဏ6ခန်းတဲ့သဘောဖြစ်နေနော်နောက်တစ်ခါအဲ့ဒီရာဇဂျုံမြို့ဝီလူဝန်ရှင်နေဒီစာကျွေးတဲ့ဝီလူဝန်ကျောင်းတော်မှာဝီလူဝန်ဥယျာဉ်မှာတရင်သုံးတုံးပဲ မြတ်စွာဘုရားကအဲ့ဒီညမှာအချိန်တော်ကြာအောင်ကြောင်းပြမဲ့ထွက်ပြီးဆင်းညံ့သွားနေတာညတညလုံးမကြိမ်းဘူးကြောင်းပြမဲ့အစာအုပ်ရဲ့ပြမဲ့မှာဆင်းညံ့သွားနေတယ်အဲ့လိုဆင်းညံ့သွားပြီးတော့မနေ့မိုးတောက်ချိန်ရောက်တဲ့အခါမိုးတောက်ချိန်ဆိုတာလေးကိုအဲ့ရတာပြင်းတဲ့လူမတွေ့ဘူးမိုးတောက်ချိန်နော် အဲ့ရတာမပြင်းမှတွေ့ပါမိုးတော့ချိန်ဆိုတာခုချိန်မှဆိုလို့ရှိရင်ခုဒီကဒီမှာရှိတဲ့အချိန်နဲ့ပြောမှဆိုလို့ရှိရင်6နာရီလောက်ဆိုလို့ရှိရင်မိုးတော့ချိန်ဖြစ်လာတယ်နော်မောင်မဲနေတဲ့ညအမောင်မဲကြီးကမိုးတော့ချိန်ကြတော့ဖြူးလာတယ်အယောင်ကဖြူးလာတယ် ဒါအရုံမတက်သေးဘူးအဲ့ဒီချိန်က6နှစ်လောက်ဆိုလို့ရှိရင်အယောင်တွေကဖြူဖွေးလာတယ်အဲ့ဒါကိုမိုးသောချိန်လို့ပြောတာမြတ်စွာဘုရားတညာလုံးချောင်းအပြင်မှာစဉ္ညာလျှောက်တယ်စဉ္ညာလျှောက်ပြီးတော့မိုးသောချိန်ရောက်တဲ့အခါမှာခြေဆေးခြေတော်ကိုဆေး ဆေးပြီးတော့ကြောင်းထဲဝင်ကြောင်းထဲဝင်ပြီးအဲ့ဒီကြတော့မှတညာလုံးဈေးညံသွားထတာကိုအပန်းဖြေတဲ့အနေနဲ့မြတ်စွာဘုရားခိတ္တခဏလဲလျောင်းနေအဲ့တော့မြတ်စွာဘုရားလဲလျောင်းနေဆိုတာရွှေတန်လျောင်းတို့ဖူးဘူးတဲ့ကိုတို့သူတွေတတိထားပြီးတော့ကြည်ပေါ့ဖះလဲလျောင်းတာကကိုယ့်ယောက်ကအဲ့ဒါမဟုတ်ဘူးเนาะ သာမန်လူတွေကတော့ပြိုးဆုံအိတ်ကြတယ်။ညာဘက်ဆောင်းအိတ်တာလည်းရှိတယ်ပက်လက်အိတ်တာလည်းရှိတယ်မှောက်ရဲ့အိတ်တာလည်းရှိတယ်။မြတ်စွာဘုရားကတော့လဲလျောင်းပြီဆိုလို့ရှိရင်ဖះလဲလျောင်းမုံကလက်ရဘက်ကိုလဲလျောင်းတယ်။လက်လျာဘက်လဲလျောင်းပြီးတော့ခြေတော်နှစ်ဖက်ကိုလက်ရဘက်လဲလျောင်းတယ်ဆိုတော့လက်ရဘက်ခြေတော်ကအောက်က လက်ဝဲပဲခြေတော့ကအပေါ်ကဖြစ်သွားပြီနော်ဒူးခြင်းလည်းမထိအောင်ခြေမျက်စိခြင်းလည်းမထိအောင်နည်းနည်းလေးလွှဲဖယ်ပြီးတော့လက်ရပဲကြောင်းပြီးထမဲ့အချိန်လေးဘယ်ချိန်ကထမဲ့ဘယ်နှမိနစ်လဲလျောင်းမယ်ဆိုပြီးလဲလျောင်းကြတဲ့ကသူကအဲ့ဒီလိုတတိနဲ့အတိနဲ့လဲလျောင်းတာနော် အဲ့တော့ဖျားလျောင်းဆက်တယ်ဆိုတာလက်ရဘက်ကိုစောင်းပြီးတော့လက်ရခြေတော့ပေါ်မှာလက်ဝဲခြေတော့ထပ်ထားတယ်ထပ်တဲ့အခါမှာခြေမျက်စိချင်း မထပ်မိအောင်လို့ခြေတော့နှစ်ခုကိုဇုံမထပ်ဘူးအပေါ်ခြေတော့နဲ့အောက်ခြေတော့နည်းနည်းလေးလွှဲထားတယ်အဲ့တော့ရွှေသားလျောင်းနေဖူးတဲ့အခါမှာခြေတော့ဇုံထပ်ထားရင်ဒါမှားနေပြီဖះအဲ့ဒါအဲ့လိုမဟုတ်စာထဲမှာသိချဆိုတယ်နော် တခိနေနပတ္တေနလက်ရနှံတောင်းဖြင့်ပါရီလက်ရခြေပေါ်၌ပါရံလဲဝဲခြေကိုအစ္ဆာဒယအနည်းငယ်လွှဲပဲတင်ထား၍ခြေတော့ကစုံနေတာမဟုတ်ဘူးကိုယ့်ကိုအိတ်တက်ကအိတ်ကြည့်လိုက်ပေါ့အဲ့လိုပို့ပြီးတော့သဘောပေါက်လိုက်မယ်နည်းနည်းလေးလွှဲထားလို့ရှိရင်ဒုစစ်ချင်းလည်းမတိုက်မိဘူး ခြေမျက်စိချင်းလည်းမတိုင်မိဘူး။ဘာလို့လို့ဆိုရင်ဒုစစ်ချင်းတိုက်လို့ရှိရင်လည်းအမအမချင်းတိုက်တယ်ဆိုတော့နားလာနိုင်တယ်။ခြေမျက်စိချင်းထပ်နေလို့ရှိရင်လည်းခြေမျက်စိချင်းဖိထပ်တဲ့ကနားလာနိုင်တယ်ပေါ့။အဲ့ဒါလို့မဖြစ်အောင် အနည်းငယ်လွှဲပြီးတော့ထားတယ်။ဒါကခန္ဓာကိုယ်ရဲ့ posture အနေထား။ စိတ်ကဘာတော့ဆိုတတောသမ္ပဇာနောဥဒ္ဒနာတင်ညာမနတိကတဝါထမဲ့အမှတ်တင်ညာအချိန်ခါကိုသတ်မှတ်ပြီးတော့မှတတိသမ္ပဇေညတတိနဲ့အတိမလွတ်ဖဲနဲ့ရသော်ဗျာဟာတိဟတေယံကပေတိမြင့်မြတ်သောလျောင်းဆက်အိတ်ချင်းကိုအိတ်တယ်လို့သူဆိုတယ်ဒါဖရာချင်းဆက်ပုံ ဖះကျိတ်ဆက်ပုံအဲ့ဒါအရှိတာလေအောင်တောင်ပေါင်းလုံးနောက်ဆုံးနေရပံမြောက်နေပံမြတ်စွာဘုရားရုပ်ဘွားတော်နဲ့ပတ်သက်ပြီးတော့၄ခုရှိတယ်အရှိဘက်ကိုခေါင်းထားပြီးတော့လျှောင်းဆက်တဲ့ပုံကသားလျှောင်းရှင်ပင်သားလျှောင်းလို့ခေါ်တယ်တဲ့။အော်ရှင်ပင်ပေါင်းလောင်းလို့ခေါ်တယ် တောင်ဘက်ကိုခေါင်းပြူတာကြတော့ရှင်ပင်သားလျောင်းလို့ခေါ်တယ်အရှိပေါင်းလောင်းတောင်သားလျောင်းအဲ့ဒါဘကိုးသွားကြည့်ပေါ့ရောင်လဲကိုတော်ကြီးရှိတယ်နော်ရောင်လဲကိုတော်ကြီးတွေရှိပါတယ်တခြားနေရာတွေနဲ့အဲ့သူသူဟာနဲ့သူကြိုက်အောင်လုပ်တဲ့ဟာလည်းရှိတယ်မကြိုက်တာလည်းရှိမှာပေါ့အရှိပေါင်းလောင်းတောင်းသားလျောင်းနောက်ဆောင်နေတယ်ဗျာအနောက်ဘက်ကိုကောင်းပြုလို့ရှိရင်တော့နရဗန္ဒ လူတွေနဲ့ဟိုတရားစကားပြောတယ်လို့ဆိုတယ်တက်တာအောင်နေပြီးတော့တရားစကားပြောတာမြောက်နိဗ္ဗာန်ဆိုတာမြောက်ဘက်ကောင်းပြုတာတော့ပြိနိဗ္ဗာန်ဆန်တဲ့ပုံပဲဖြစ်တယ်အဲ့ဒီကျတော့ပြိနိဗ္ဗာန်ဆန်တဲ့အခါကျဥဋ္ဌာဏတင်ညာမနဲ့တိကတဝမပါဘူးထမယ်ဆိုရရွေချက်မရှိဘူးเนาะတခါတည်းအဲ့အဲ့အဲ့ဒီမှာဒါမပါတယ်အဲ့တော့မြတ်စွာဘုရားကျင့်ဆက်ပုံကအဲ့ဒီလိုကျင့်ဆက်တာ အဲ့ဒီလိုမိုးတောက်ချိန်လေးမှာမြတ်စွာဘုရားအကြောင်းနဲ့ဝင်ပြီးတော့လက်ရပဲစောင်းလို့လက်ရပဲခြေပေါ်မှာလက်ဝဲပဲခြေလေးကိုအနည်းငယ်လွှဲတင်ပြီးတော့ထားမဲ့အမှတ်တင်ညာလုပ်ပြီးတတိတံစင်ညာနဲ့ချိန်ဆက်တော်မူတယ်တဲ့အဲ့လိုမြတ်စွာဘုရားချိန်နေတဲ့ချိန်ဆက်လိုက်တဲ့အချိန်လေးမှာအတ္တတံအတ္တတံကြားရတယ် မနကရောက်လာပြီးတော့ကိန်းတုပတိကိန်းနုတုပတိအဲ့တော့ဘလောက်စိတ်တူစရာကောင်းလဲဆိုမနကနော်ကိန်းတုပတိအိတ်နေတာလားကိန်းနုတုပတိဘာလို့အိတ်ထားတော့ရသော်ဗျာကျိမ့်ဆက်နေတာအိတ်နေတာလားဘာလို့အိတ်ထားတော့နဲ့ခိမိတံတုတ္တတိထုပ္ပကောဝိယ ဘယ်လိုပုံစံနဲ့အိတ်တာတော့လူသေးကြီးအိတ်တယ်လို့အိတ်နေတာလားဒုပကောဆိုတာကြက်သေးမရှိတဲ့အိတ်နီးကဆိုတာပက်လက်ကြီးလှန်ပြီးတော့တော့သေတဲ့လူအိတ်တယ်လို့နော်လူသေးလို့အိတ်နေတာလားတုံညမကရဏိတပတိဘယ်သူမှမရှိဘူးငါတယောက်တည်းပဲဆိုပြီးတော့အိတ်ထလားကိဗိဒံတပတိသူရိဥက္ကတိ မြတ်စွာဘုရားကမိုးတော့ချိန်မှာအိတ်တာဆိုမကြခင်နေထွက်တော့မှလေအရုံဆိုတာလာတော့မှရှိတော့တယ်မိုးတော့ချိန်ပြီးရင်အရုံတက်တာပဲလေတော့သူရိဥက္ကတိခိမိတံသုပတိဥရိယဥက္ကတိဘာဖြစ်လို့နေထွက်လာသည့်ထီအောင် အိတ်နေတာလဲ ကျန်တဲ့ကိုရော်တွေကဆုံးခံသွားဖို့ပြင်ဆင်နေကြပြီတပြည့်စည်းလဲเสียရှိတာလဲတဲ့ရေခတ်เสียရှိတာခတ်ပြီးတော့ဝေယဝိဇ္ဇာတွေလုပ်ပြီးမြို့ထဲဆုံးခံသွားကြတော့မယ်။ဘာဖြစ်လို့အိတ်နေတာတော့လို့မြတ်စွာဘုရားကျိန်းဆက်တဲ့အချိန်မှာလာပြီးတော့စိတ်တူစရာစကားတွေလာပြီးတော့ပြောတယ်။အဲ့အဲ့လိုပြောလိုက်တဲ့အခါမြတ်စွာဘုရားသူ့ကိုအေးသက်သက်သာသာတုံ့ပြန်ပြီးတော့ပြောဆိုတာပါ။ ယတသာလိနိဝိတတိကတဏနတ္တိကုဟိစီနေတဝေငါလူဒီဟိုဘဝဒီဘဝနေရတဲ့ကောင်ဆွဲဆောင်သွားနိုင်တဲ့တဏှာဆိုတာငါလူပုဂ္ဂိုလ်မှာမရှိဘူးကိုယ်ရဲ့လူဖြန့်ချက်ထားတဲ့ ိုဘွားဒီဘွားကိုဆွဲဆောင်သွားတဲ့တွေ့တာမှုတဏှာဆိုတာငါလို့ပုဂ္ဂိုလ်မှာမရှိဘူးနော်အဲ့တော့မြတ်စွာဘုရားကလူတွေကအိတ်တယ်ဆိုတာအိတ်တဲ့အရာသာခံဖို့အိတ်ကြတာလေချော့လေအိတ်တယ်ဆိုတော့အိတ်တဲ့အရာသာတေယဒုက္ခံပတ္တဒုက္ခံအဲ့တော့အိတ်တဲ့အရာသာကိုစုံမဲ့ပြီးတော့အိတ်ကြတာပဲလေ အဲ့တော့ငါမှာတော့စုံမဲ့တတ်တဲ့တဏှာဆိုတာငါမှာမရှိဘူးတဲ့ကိုယ်ရဲ့ကြည့်လို့ဖြန့်ကျက်ထားတတ်တယ်လောကကြီးအနှံ့ရှိနေတဲ့ထို့ထို့အယုံပေါ်မှာစိတ်ကိုဆွဲဆောင်သွားရတဲ့တဏှာဆိုတာငါမှမရှိဘူးတဲ့သဗ္ဗပတိပြိခရာဘုဒ္ဓောသူပတိကိဉ္တဝိထမာရာ ဥပရိဆိုတဲ့ငါမှာကိလေသာဆိုတာလည်းမရှိဘူးကာမဂုဏ်ဆိုတဲ့ပုံမှာတွေ့တာမှုလည်းမရှိဘူးကံတရားတွေဆိုတာလည်းငါမှာမရှိဘူးနောင်ဘဝခန္ဓာဆိုတာလည်းမရှိတော့ဒါကြောင့်မလို့ဥပတိဆိုတဲ့ကိလေသာတို့ကံတရားတို့ကုန်ပြီးဖြစ်နေတဲ့ဗုဒ္ဓဆိုတဲ့ပုဂ္ဂိုလ်အိဋ္ဌာဘာဖြစ်လဲငါအိတ်လို့ရပြီပေါ့ ငါမှလုံးဆရာမရှိဘူးပါမဗုဒ္ဓဆိုတဲ့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်အိဋ္ဌဘာဖြစ်လဲကိန်းတဝိထမာရတယ်ဟဲ့မာရငါအိဋ္ဌမင်းအတွက်မင်းဘာဘာပူဇော်လို့လို့လဲလို့ဆိုလို့တယ်နော်ကိန်းတဝိထမင်းနဲ့ဘာဆိုင်လဲငါအိဋ္ဌငါဘာငါအိဋ္ဌပဲငါမှာပူဇော်မရှိဘူးလို့ရသော်ဗျာအဲ့လိုတုံ့ပြန်ပြီးပြောလိုက်တဲ့အခါမှာ မဏ္ဍကြီးကငါမှန်းသိသွားပြီဆိုပြီးတော့စိတ်လည်းမသက်မသာနဲ့နောက်ပြန်သွားပြန်ဒါကတစ်ခါအဲ့တော့ရာဇဂျူမြို့မှာဝေလုံးအကြောင်းမှာအခုလိုပဲဒါလာရောက်ပြီးတော့နှောက်ရှက်တာနောက်တစ်ခါမြတ်စွာဘုရားသခင်ကိုရမြတ်ကတာဝတိမြို့စေရွန်အကြောင်းစေရွန်ဥယျာဉ်တွေက အနာရဝိန်တရေဆောက်လို့လှူထားရတဲ့ကျောင်းတိုက်မှာတရင်သုံးနေထိုင်တာအဲ့တော့တာဝတိနဲ့ပတ်သက်လာရင်တာဝတိယံဝေရတိစေတဝဏိနာထပိဏိကတအာရမေဆိုအဲ့လိုသုံးတယ်စေတဝနာဆိုတာရခင်နာမည်စေတမင်းသားပိုင်ဆိုင်တဲ့ဥယျာဉ်ဒါကြောင့်စေတဝနာဒီကောသလမင်းကြီးရဲ့ ညီကိုဖြစ်ကောင်းဖြစ်မယ်သူပိုင်ဆိုင်တဲ့ဥယျာဉ်ကြီးအဲ့ဒီဇေတမင်းသားပိုင်တဲ့ဥယျာဉ်ကြီးကိုအနာရဝိန်တထေးကငွေတင်းကားတွေအပြည့်ခင်းပြီးတော့ဝယ်လိုက်တာနော်78ကလေးနဲ့ဝယ်လိုက်တာငွေတင်းကားတွေနဲ့မြေပြင်ကိုခင်းပြီးတော့ဝယ်ရတာ ဈေးနှုန်းကအမတမကြီးတယ်အဲ့ဒါလို့ဝယ်လိုက်တဲ့အခါဝယ်ပြီးတော့ကြောင်းဆောင်လိုက်တော့အနာထပိဏိကအာရမလို့နောက်နာမည်တစ်ခုရသွားတယ်ပေါ့နော်ဒါကြောင့်မို့စာပေမှာသုံးတဲ့အခါမှာစေတဝဏီနာထပိဏိကတအာရမေအဲ့လိုသုံးတာအဲ့တော့မြတ်စွာဘုရားသာတာဝတိမြို့စေတော် အနာရွင်ရဲ့ကျောင်းမှာတရင်သုံးနေတဲ့အချိန်နဲ့အဲ့ဒီအချိန်မှာမနတကြီးဟာမနတဟာမြတ်စွာဘုရား ရှေ့ဟာရောက်လာပြီးတော့မြတ်စွာဘုရားရှေ့မှာဘာပြောလဲဆန့်ကျင်မဲ့လာပြောတာပေါ့သူကတည်းဒီကတော့6 6တာမဟုတ်ဘူး ဖះမှသူကဖះရှိလာပြီးတော့ပြောတာမပြောတော့ဆိုနန္တတိပုတ်တေဟိပုတ်တိမာ သာသမီရှိတဲ့လူကလည်းသာသမီနဲ့ပြောရတယ်နှစ်သက်ရတယ်ဒါလောကလူတွေရဲ့အကြိုက်ကိုသူကပြောတာလေအေးသာသမီရှိတဲ့လူကလည်းသာသမီနဲ့ကျင့်တတ်နေရတာ သားတွေသမီးတွေနဲ့အတိုင်းဝိုင်းနဲ့ဟုတ်တယ်လေကျဉ်တ်နေတာသာသမီရှိတဲ့လူဟာသာသမီနဲ့ပြောရတယ်တဲ့ဂောမာဂောတိဂောဟိဂောဘိတထေဝနန္တတိနွားမွေးထားတဲ့လူကလည်းနွားတွေနဲ့ပြောနေတယ်နှစ်ချမ်းထဲကနွားတွေနဲ့ပြောနေတယ်ဥပရိဟိနရတ္တနန္ဒနာခန္ဓာကိုယ်ရှိတဲ့ပုဂ္ဂိုလ် ဥပရိတရားတွေကာမဂုဏ်တို့ခန္ဓာတို့ဆိုတာတွေဟာတဲ့လူတွေရဲ့အကြိုက်ဖြစ်တယ်နာဟိသောနန္တတိယောနေရူပတိခန္ဓာမရှိဘူးဆိုတဲ့နိဗ္ဗာန်ဆိုတဲ့ဟာအလကားတဲ့ဘာမှကြိုက်เสียမရှိဘူးခန္ဓာရှိမှပျော်เสียရှိတော့မပေါ်တဲ့ခန္ဓာဆိုတဲ့ဥပရိမရှိတာဘယ်လိုလုပ်ပြောမလဲ နော်နာဟိသောနန္တိယောနိရုပတိခန္ဓာဆိုတဲ့ဥရိကင်းသွားတဲ့ပုဂ္ဂိုလ်ဟာဘယ်တော့မှမပြောရဘူးတဲ့မြတ်စွာဘုရားဥရိကင်းအောင်လို့တရားဟောတာလေမြတ်စွာဘုရားရှေ့ပိုင်းမှာပြောရတယ်ဥပရိခယတပ္ပုပရိပရိခယဥပရိတွေသူ့မှာကုံသွားတယ်လို့ပြောတာအဲ့ဒါနဲ့ဆက်ဆက်ပြီးတော့သူက ဥပရိရှိမှ လူတွေဟာပျော်စရာရှိတော့မပေါ်တဲ့ဥပရိမရှိဘူးဆိုလို့ရှိရင်ခန္ဓာမရှိဘူးဆိုရင်ဘယ်လိုလုပ်ပြောမှလဲမြတ်စွာဘုရားရှိမှသူ့အမြင်ကိုလာပြီးပြောတဲ့အခါမှာမြတ်စွာဘုရားကဘာနဲ့တုတ်ပြန်ပြောတော့မင်းပြောသလိုမဟုတ်ဘူးတဲ့သောစတိပုတ်တိဟိပုတ်တိမှာသာသမီရှိတဲ့လူက သာသမီအတွက်ပူရတာกว่าတဲ့ နှစ်သက်ရတာမဟုတ်ဘူးတဲ့ဟုတ်တယ်လေနှစ်သက်ရတာကနည်းနည်းပူရတာများတယ်လေပူရတာများတယ်ကလေးအတွက်ပညာရေးပူရတာကျမရေးပူရတာအပူစရာတွေအများကြီးပါအဲ့ဒါတွေကဂျိနဆရာတွေမှမဟုတ်တာ ပူစရာတွေကြီးပဲလေအဲ့တော့ရသော်ဗျာ သာသမီရှိတဲ့ပုဂ္ဂိုလ်ဟာတဲ့သောစတိပုတ်တိဟိပုတ်တိမှာ သာသမီရှိတဲ့ပုဂ္ဂိုလ်ဟာသာသမီတွေအတွက်ဆိုရင်နေရတယ်ပူရတယ်ခေါမှာဂောပိတထေဝသောစတိတယ်နွားမွေးထားတဲ့လူကလည်းနွားအတွက်ပူရတာပဲတဲ့ဟုတ်တယ်လေနွားတွေမှာတောင်တန်းယောဂဆိုဖြစ်လာမှာသူကြောက်ရသေးတာနွားတွေကျမ်းမအောင်သူကဂရုစိုက်ရသေးတာ လွားမွေးထားတာလဲလူကလည်းနှွားအတွက်ပူရတာပဲတဲ့ဥပရိဟိနရတသောစနာခန္ဓာဆိုတဲ့ဥပရိရှိတာလူတွေအတွက်ပူဇရာတွေပါတဲ့နော်ဥပရိရှိရင်ပူတာဟုတ်တာပေါ့လူတွေကဘာလို့ပူနေတာလဲကိုယ်ခန္ဓာရှိနေလို့ပူနေကြတာလေခန္ဓာရှိလို့ပူနေကြတာခန္ဓာမရှိဘာပါသွားပူမှာတော့ဘာဘာပူကြမှာမရှိတာ နေမကောင်းမှာပူရယောဂဖြစ်မှာပူရမဆိုင်ရမှာပူရနဲ့အကုန်လုံးအလုတ်ပြုတ်မှာပူရဒါလည်းရှိသေးတယ်နော်ပူဇာကြီးပဲအကုန်လုံးအဲ့တော့ဥပရိဟိနရန္တသောစနာလူဆိုတာခန္ဓာရှိရင်ခန္ဓာအတွက် ပူးနေရတာကြီးပဲနာဟိသောသောစတိယောနိရူပတိခန္ဓာမရှိလို့ ဥပရိငြိမ်းသွားတဲ့ပုဂ္ဂိုလ်ဟာဘာများပူစရာရှိအောင်ပါလဲမပူရတော့ပါဘူးဒါမြတ်စွာဘုရားကဓမ္မအမြင်နဲ့ပြန်ပြီးတော့သူ့ကိုပြောပြတော့ဟိုကတော့လောကအမြင်နဲ့ပြောမယ်ဆိုရင်အေးသာသမီးရှင်သာသမီးတွေနဲ့ပြောရတယ်နွားရှင်နွားနဲ့ပြောရတယ်ခန္ဓာရှိရင်လူတွေရဲ့အကြိုက်ပဲပြောစရာကြီးပဲခန္ဓာမှမရှိဘယ်လိုလုပ်သွားပြောမှလဲ မင်းကပြောစရာကြီးပဲမြင်နေတယ်သာသမီရှိရင် သာသမီအတွက်ပူရတယ်နှွားရှိရင်နှွားအတွက်ပူရတယ်ခန္ဓာရှိရင်ခန္ဓာရှိတဲ့ပုဂ္ဂိုလ်ဟာပူစရာဖြစ်တယ်ခန္ဓာမရှိတော့ဘူးဆိုရင်ဘာမှပူစရာမရှိတော့ဘူးရသော်ဗျာအဲ့လိုတုံ့ပြန်လိုက်တော့တုံ့ပြန်လိုက်တော့စိတ်ရမရှိတဲ့မန္တကြီးဟာသာဒတိမံဘဂဝါသာနာတိမံသူကတော် ရသော်ဗျာငါ့ကိုတီးသွားပြီဆိုပြီးစိတ်မကောင်းစွာနဲ့အဲ့ဒီနေရာမှာပျောက်ကွယ်သွားပြန်တယ်တဲ့ဒါကတာဝတိကအဖြစ်ပြက်ကလေးတစ်ခုနောက်တစ်ခါရာဇဂျုမြို့မှာပဲရသော်ဗျာဝေလူဝန်ရှင်းတဲ့ဒီစာကြွေးတဲ့ဝေလူဝန်ကျောင်းမှာသတင်းသုံးနေတဲ့အချိန်အဲ့ဒီအချိန်မှာမြတ်စွာဘုရားကယဟန်တွေကိုတရားဟောတယ်။ မြတ်စွာဘုရားဟောတဲ့တရားလေးကတူတူလေးရေဘာဟောတာတော့ဆိုအပ္ပမိတံဘိက္ခုမနုဿနာအာယုရဟန်းတို့လူတွေရဲ့ဒီအသက်ဆိုတာအလွန်တူတောင်းနေလူတွေရဲ့အသက်ဟာအလွန်တူတောင်းနေအချိန်တူတယ်လို့ပြောတာနော်အသက်ဟာအသက်တန်းဟာအလွန်ကိုတူတယ်သို့မဟုတ်အသက်ဇီဝိတဆိုတာ တစ်စက္ကန့်လောက်ပဲအသက်ရှိတာမို့အမတမတူတောင်းနေလူတွေရဲ့အသက်ဆိုတာအမတမတူတောင်းနေတဲ့ခမဏီယောတံပရာယောနောက်ဘဝဆိုတာသွားရမှာတဲ့ဘယ်သူမှဒီဘဝထဲမှာခိုကပ်နေလို့မရသွားကိုသွားရတေချာဘောက်သွားခမဏီယောတံပရာယောနောက်ဘဝဆိုတာသွားကိုသွားရမယ်တဲ့အဲ့ဒါကြောင့် အသက်ကလည်းတူးတယ်နောက်ဘဝလည်းသွားရမယ်ဆိုရင်ဘာလို့တဲ့တော့ဆိုကတ္တဗံကုသလအပြစ်ကင်းတဲ့အလုပ်တွေလုပ်တယ်ပြစ်ကင်းပြီးကောင်းကျိုးချမ်းသာရမယ့်အလုပ်ကိုလုပ်စရိတဗံမြမစရိယမြတ်တော်ခြင်းကိုကျင့်တယ်ဘာဖြစ်လို့တော့ဆိုနတ္ထိသာတတအာမရဏမွေးလာပြီးတော့မသေးတဲ့လူဆိုတာမရှိဘူးတဲ့သေမာသေကြတယ်ပေါ့မွေးလာပြီးမသေးတဲ့လူဆိုတာမရှိဘူး ယောဘိကွေစိရံဇိဝတိသောသဝတ္တတံအပ္ပံဝပယောအေးအသက်အရှိဆုံးပုဂ္ဂိုလ်ဆိုတာအနှစ်တရာပေါ့တဲ့ပူနေနေပဲတဲ့နေရာထိအောင်အသက်မရှိဘူးလို့ဆိုလို့လေနော်အသက်ရှိတဲ့ဘိုးဘွားတွေဆိုတာတရားပေါ့တဲ့တရားတဲ့ပူရင်နည်းနည်းပဲဒီသက်တမ်းမှာလူရဲ့အသက်ဟာဒီလောက်ပဲရှိတယ်တဲ့အဲ့ဒါမြတ်စွာဘုရားဟောတဲ့တရားရှင်းရှင်းလေးတူတူလေးတွေဟောတာနော် ယဟန်တွေကိုအဲ့ဒါလိုဟောတဲ့အခါကျတော့မနက်ကဘယ်ဟာရောက်လာမှမသိဘူးအဲ့ဒီတရားကိုလာပြီးတော့ထောလောကလန့်လာလို့တယ်လာပြီးတော့ပြောတယ်သူကဓိကမာယုမနုဿာနံနန္နဟီလီသူပောရိတော်လူတွေရဲ့အသက်ကရှေးပါတယ်တဲ့ကိုတော့မတိုးပါဘူးတဲ့ရှေးပါတယ်လူတွေရဲ့အသက်တွေဟာရှေးပါတယ်တဲ့နန္နဟီလီသူပောရိတော် လူတော်လူကောင်းအနေနဲ့ကတော့အသက်ကိုမရှုတ်ချသင့်ပါဘူးတဲ့မရှုတ်ချပါနဲ့တဲ့တူတယ်ဆိုပြီးတော့မရှုတ်ချပါနဲ့စရိယခိရမတော်ဝါနှိုးဆိုပြီးအိတ်တဲ့ကလေးလူနေစမ်းပါနှိုးဆိုပြီးတော့အိတ်တဲ့ကလေးရလေနစ်နစ်ချိုက်ချိုက်အိတ်နေတာပဲသူသေးပါပဲစဉ်းစားမလို့ကလေးပေါက်စားလေးရမိခင်နှိုးဆိုပြီးတော့ကလေးလေးကအိတ် နှုတ်ဆိုးလိုက်အိတ်လိုက်နှုတ်ဆိုးလိုက်အိတ်လိုက်စရိယခိရမတော်ဝါနှုတ်ဆိုပြီးတော့ဝါသွားလို့ကလေးတယောက်အိတ်နေသလိုအိတ်လိုက်စမ်းပါတဲ့ကောင်းပြအောင်နတ္ထိမစ္ဆုတအာဂမောသိမင်းကဘယ်တော့မှမလာပါဘူးဒါမနက်ကပြန်ပြောတဲ့ဆရာဖះကစကားကိုဆန့်ကျင်မဲ့လာလို့တာနော်လူနည်းသက်ဆိုတာရှိပါတယ်တဲ့မရှုပ်ချပါနဲ့ နိုးနိုးနိုးဆိုပြီးဝဝအိတ်တဲ့ကလေးလို့အိတ်ဆမ်းမှာစိတ်ချလက်ချအိတ်ဆမ်းမှာလာပြီးတော့သေမင်းကလာမှာမဟုတ်ပါဘူးဆိုပြီးတော့အဲ့လိုပြောတော့ရသော်ဗျာသူ့ကိုတုံ့ပြန်ပြီးတော့ပြောလိုက်တယ်အပ္ပမာယုမနုဿာနံဟိလေယနံသူပေါ်ရတော်တကယ်လူသက်ဆိုတာမဓမ္မတူတယ်တဲ့ရှုတ်ချတတ်တယ်အသက်ဆိုတာရှုတ်ချအောင် ချီးမွမ်းဖို့မဟုတ်ဘူးတဲ့ that's ဆိုတာရှုတ်ချတဲ့နေစရိယာဒိဋ္ဌတိတော်ဝါခေါင်းမီးလောင်နေတဲ့ပုဂ္ဂိုလ်ဟာလောင်နေတဲ့မီးကိုငြိမ့်မှုကြိုးစားသလိုတရားကျင့်မှုကြိုးစားရမယ်နော်ခေါင်းကိုမီးလောင်ရင်နေအောင်ခဏထားလိုက်အောင်လောင်မစေအောင်ငါအလုပ်လေးရှိသေးတယ်လို့ထားလို့မှမရတာ ခေါင်းမိလောက်နေဆိုဘာအလုပ်ရှိရှိခေါင်းမိလောက်နေအရင်ကြီးအောင်လုပ်အောင်မှာပဲလေအဝတ်မိလောက်ရင်လည်းအရင်ကြီးအောင်လုပ်အောင်မှာလေလုပ်ရှိသေးတယ်ဆိုလို့ဆိုင်လို့ရတာမဟုတ်မိကျွန်းသွားမှာပေါ့အဲ့ဒါလိုပဲမြတ်စွာဘုရားကစရိယဒိဋ္ဌတိတော်ဝါတယ်အာဒိဋ္ဌတိတာဥခေါင်းကိုမိလောင်နေပြီဆိုရင်အရေးတကြီးမိငိမ့်အောင်လုပ်ရတယ်လို့အရေးတကြီးတရားကျင့်ပါတဲ့ နတ္ထိမစ္ဆုတနာဂမောသေမင်းမလာဘူးဆိုတာမရှိဘူးတဲ့လာလိုက်မယ်ဒါမြတ်စွာဘုရားရဲ့တုတ်ပြန်ပြောဆိုမှုပဲအဲ့လိုပြောလိုက်တော့မဏ္ဍကြီးကငါငါမှန်းသိသွားပြီဆိုပြီးစိတ်လည်းမသက်မသာနဲ့ထွက်ခွာသွားပြန်တယ်အဲ့ဒါစကြုံမှာပဲတခါမြတ်စွာဘုရားအဲ့ဒီတရားပဲဟောတာဟောနေတဲ့အချိန် ခုနရန်တို့လူတွေရဲ့အသက်ဟာအမတမတူတယ်။နောက်ဘဝဆိုတာသွားရမှာဖြစ်တယ်။ဒါကြောင့်ကတ္တဗံကုသလံကုသိုလ်ဆိုတာလောဘစရိတဗံမြမစရိယမြတ်သောခြင်းကိုကျင့်ပါ။နတ္တိသရတအမရဏမွေးဖွားလာတဲ့ပုဂ္ဂိုလ်မသေးဘူးဆိုတာမရှိပါဘူးတဲ့။ယောဘိခွေစိရံဇိဝတိသောဝတ္တတံအပံဝဘေယောအသက်ရှိသော ပုဂ္ဂိုလ်မှာအနှစ်တရာပါတဲ့။ပို့ရင်နည်းနည်းပေါ့။ အဲ့ဒါလို့ခေါ်နေတဲ့အချိန်မှာဒီမှာလဲမနသကဒီချိန်မှာလဲလာပြောပြန်နိစယန္တိအဟောရတဇီဝိတံနုပရုစတိအဟောရတဆိုနေ့တွေညတွေဆိုတာမကုံပါဘူးတဲ့အကြာကြီးနေရပါတယ်နေ့တွေညတွေဆိုတာလင်းလင်းမြန်းမြန်းကုံသွားတာမဟုတ်ပါဘူးတဲ့ဇီဝိတံနုပရုစတိအသက်ကလည်းချုပ်သွားမှာမဟုတ်ပါဘူး အာယုအနုပရိယာယတိမစ္ဆနံနေဘီဝကုပ္ပရံရထကုပ္ပရံဒီယထာပုံတောင်းဟာဒီယထာလှဲဥနောက်လဲပြီးတော့လိုက်နေတယ်လို့ပဲယထာဥကိုလဲပြီးတော့ ဆိုလိုတာယထာဘိန်းကြီးကယထာသွားတဲ့နောက်ဘိန်းကလည်းလိုက်နေတယ်အဲ့လိုလိုက်နေသလိုတဲ့အာယုအနုပရိယအတိမစ္ဆနာရထကုံမီဝကုပ္ပရနေမီဝရထကုပ္ပရအသက်ဆိုတာသွားတဲ့နောက်လူတွေရဲ့နောက်လိုက်နေမှာပါနော်ဘိန်းလဲတယ်လို့လဲပြီးတော့လိုက်နေမှာ နေညဆိုတာကုံတာမဟုတ်ဘူးအသက်ကလည်းချုပ်မှာမဟုတ်ဘူးသက်ကလည်းရှိနေတယ်အဲ့လိုမနက်ကသူ့အမြင်နဲ့လာပြောတော့မြတ်စွာဘုရားက အစ္စယန္တိအဟောရတာနေရညတွေဆိုမကုံဘူးပဲဟုတ်မလဲကုံတာဘောတဲ့နေရညတွေဆိုတာခဏလေးပဲကုံကုံသွားတယ်တဲ့စီဝိတံဥပရောသတိနေရညတွေကုံသလိုအသက်ကလည်းပဲတိုးတိုးလာတယ်ချုပ်ချုပ်သွားတယ်ဟော တဏီတဏီကွယ်သေးနေသို့တခါခုမသေးဘူးမထင်လိုက်ပါနဲ့နေကွယ်တာအချိန်များလင်တာသေနေရွာတခါသွားရလိမ့်မယ်တားလို့မရဘူးဆိုတာဘသူရေးတယ်တော့မသိဘူးကြားဘူးတယ်နော်နေကွယ်တာအချိန်များလို့ရှင်သေနေရွာတခါသွားရမယ်ဆိုတာဟုတ်တယ်နေတိုင်းနေတိုင်းနေရထွက်လိုက်ဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်ဝင်လိုက် အဲ့လိုထွက်လိုက်ဝင်လိုက်ဘယ်နှခါလှုပ်ပြီးရင်ကိုသေးမလဲနော်တွေးဝင်တာအချိန်များလာတဲ့ခါကျတော့ကိုတက်တာလည်းစီးသွားတယ်အဲ့ဒါကြောင့်အစ္ဆယန္တိအဟောရတာ နေ့ရညရဆိုကုံဆုံးနေတာ ကုံဆုံးသည်နဲ့မြဇီဝိတံဥပရုစတိသူ့အသက်တွေကလည်းချုပ်ဆုံးလာနေတယ်အာယုခိယတိမစ္ဆနံကုဏတိဝဩရကံ မြချောင်းအင်းအိုင်နေတဲ့ကရေလိုပဲတဲ့တနေ့ပြီးတနေ့ရေတွေကရော့ရော့ရော့ရော့သွားတာရေဆိုတာအခိုးဖြစ်ပြီးတော့နေပူတဲ့အခါမှာရေကအခိုးဖြစ်သွားတာလည်းရှိတယ်လူခတ်လို့လည်းကုန်တယ်နော်အခိုးဖြစ်ပြီးတော့ပြန်ပြီးတော့နေတွေကရော့ရော့လာတယ်ဒါကြောင့်မို့အင်းနေအိုင်နေတဲ့ရှိတဲ့ရေကတဖြည်းဖြည်းရော့ရော့ရော့ရော့ပြီးတော့ခန်းသွားတာလေကုန်တည်းဝါတယ် ဒီမြစ်တွေမြစ်တွေတို့ပင်လယ်တွေတို့ဆိုတာရှည်တွေဟာသူကရောတာပဲသိမ့်များတော့သာရောမှမသိတာသေးသေးလေးဆိုကြတော့ရောတာသိတာပြောလာပင်လယ်တွေကရေကလည်းအခိုးငွေ့ဖြစ်ပြီးတော့မိုးဖြစ်ရွာတာပဲလေအခိုးငွေ့ဖြစ်လွင့်ပြန်သွားတာပဲအဲ့တော့ရေဟာတနေ့ကိုဘလောက်ရောသလဲဆိုတာတိုင်းတာတွက်ချက်ကြည့်မယ်ဆိုရင်ကြည့်လို့ရနိုင်တာ အဲကြောင့်ဒီမှာ ကုဏတိနံဝဩရကံမြင့်ငယ်လေးချောင်းငယ်လေးအင့်အိုင်လေးတွေကရေဟာတဲ့တဖြည်းဖြည်းခန်းခန်းခန်းခန်းသွားသလို အာယုခိယတိမစ္စနာလူတွေရဲ့အသက်ဟာလည်းတဖြည်းဖြည်းခန်းခန်းလာတယ်ကုန်းကုန်းလာတယ်လို့သူဆိုတယ်အဲ့လိုမြတ်စွာဘုရားကတုံ့ပြန်ပြီးတော့ပြောဆံလိုက်တဲ့အခါမှာအထာခောမာရောပါပိမာ သာရတိမံမကဝသာရတိမံသူကတော်တိဒုက္ခိတုံနောတထေဝံတရတဤမြတ်စွာဘုရားငါမှန်းသိသွားပြီဆိုပြီးတော့စိတ်မကောင်းစွာအဲ့ဒီနေရာမှာပဲပျောက်ကွယ်သွားတယ်ဆိုတော့နတ်တွေကသူတို့ဘွားကနေပေါ်လာပြီးပြောတယ်ဘွားကနေပျောက်သွားတယ်သူတို့နေရာပြန်သွားတယ်ပေါ့အဲ့ပဲစာမအဲ့လိုလောက်လေးပဲဆိုတာနော်ပေါ်လာလိုက်ပျောက်သွားလိုက် အဲ့ဒါလို့အချိန်ချင်းလာရောက်ပြီးတော့ရသော်ဘုရားနဲ့ဆန့်ကျင်မဲ့ပြောပြောပြီးတော့အမြဲတမ်းလာနေတာအဲ့ဒါတွေကိုမှတ်တမ်းတင်ထားတာတုတ်တယ်အတူစီတူစီလေးတွေမှတ်တမ်းတင်ထားတာဒီကနေ့အစကစားပြီးတော့ဆယ်တုတ်ပြည့်သွားပြီပေါ့နော်လို့ရသော်ဘုရားသခင်ကိုရမြတ်နဲ့ မဏ္ဍတို့ရဲ့တုံ့ပြန်ပြောဆိုတဲ့စကားတွေရသော်ဘုရားရဲ့မှန်ကန်တဲ့စကားတော်တွေကိုကြားနာမှတ်သားရတဲ့အတွက်ဘဝနဲ့ပတ်သက်တဲ့မိမိတို့ရဲ့အမြင်တွေဟာလည်းပဲရသော်ဘုရားသခင် ကိုရမြဟောသလိုသိမြင်မှတ်သားကြပြီးတော့မိမိတို့ဘဝမှာတန်ဖိုးရှိတဲ့အလုပ်ကိုလုပ်နိုင်အောင်ကြိုးစားအထောက်နိုင်ကြပါစေကုန်သတည်း Hallelujah. Hallelujah.